ယနေ့တောက်ကြဂျမွာခွတ်ဘာနဲ့ဆလတ်ကိုတင်ပြတည်ဆောက်ခွင့်ရရှိရတဲ့ဘာသာကိုလာဆုတောင်းပြီးအစ္စလာမ်ဝါကျမ်းတော်ရှိတောင်းရှိရဲ့ဆုံးကြီးအပွဲဝင်များတဲ့ကွာယနေ့ကြွရောက်လာကြတဲ့အမျိုးသားအမျိုးသမီးများအားလုံးကိုကျေးဇူးတင်ရှိကြောင်းနဲ့ အလောင်းရှင်မြတ်ရဲ့အထံတော်မှာကောင်းကြီးမင်္ဂလာဖျားဖျားတက်ရောက်စေဆန္ဒပြုတယ် မလဲမသိလောက်ရမယ်လောက်ဆောင်ရတယ်ဒါပေမဲ့လို့အဲ့ဒီလိုယောဂဖြစ်မှာကုတာထက်ကိုဘယ်ယောဂမဆိုမဖြစ်အောင်ကြိုးတင်ကာကွယ်မယ်ဆိုရင်ဒီစနစ်ကအကောင်းဆုံးပဲဖြစ်တယ်။ဒီနေ့ကဘာမှာဖြစ်တဲ့ယောဂတွေနဲ့ပတ်သက်ပြီးတော့ကြိုးတင်ကာကွယ်တဲ့ဤစနစ်တွေကိုကဘာကကျင့်သုံးနေတဲ့လက်ခံတယ်။ဒါကမိမိတို့ခန္ဓာကိုယ်မှာရှိတဲ့ ရုပ်ပိုင်းဆိုင်ရာအစိမ့်ပိုင်းအထူးသဖြင့်အစ္စလာမ်သာသနာကိုတက်ဝင်ယုံကြည်တဲ့မွတ်စလင်များအနေနဲ့လက်ရှိတက်တန်းတဲ့လာမယ့်အနာဂတ်ရှင်ရရှိတော်ပေါင်းရောက်မဲ့အချိန်ထိအဓိကကြတဲ့ယုံကြည်ချက်အီမန်ဆိုတဲ့ယုံကြည်ချက် ုံကြည်ထားတဲ့ဤမှယုံကြည်ချက်ကိုလည်းပြန်လည်ပြီးတော့စီစစ်ဖို့စစ်ဆေးဖို့တုံးတက်ဖို့လိုအပ်နေပြီလို့ကျွန်တော်ယူဆတယ်အဲ့ဒီတော့အဲ့ဒီလိုမိမိတို့ရဲ့ယုံကြည်ထားတဲ့ဤမှယုံကြည်ချက်ကိုပြန်လည်စီစစ်မယ်တုံးတက် င်းတွေအလွဲအချော်တွေရှိနေပြုတ်ပြေဖို့တာဝန်ရှိတယ်။အချိန်လည်းရှိတယ်။အဲဒီမိမိတို့အီမန်ယုံကြည်ချက်ကိုပြုတ်ပြေထိမ့်သိမ်းပြီးတော့တာဝန်ရှိတယ်လို့တို့တဲ့ပုံရေးကြည့်တာကအဲဒီအီမန်ယုံကြည်ချက်ဆိုင်ရာကိစ္စရပ်တွေချိုးတဲ့မှုအားနည်းမှုမရှိအောင်ဘယ်လိုကြိုတင်ကာကွယ်ရမလဲဆိုတာလေ အထူးလိုအပ်တယ်အဲ့တော့ဒီနေ့ကျွန်တော်တင်ပြမှာကောင်းနေရမိမိတို့တက်ဝင်ယုံကြည်ထားတဲ့အီမန်ယုံကြည်ချက်ကိုပြန်လဲသုံးသပ်ခြင်းဆိုတဲ့အောက်စဉ်နဲ့ကျွန်တော်တင်ပြကျွန်တော်ရဲ့တင်ပြချက်တွေဟာကျွန်တော်အယူဆကျွန်တော်အတွေးခေါ်တယ်မဟုတ်ပါဘူးကျမ်းမြတ်ကုရ်အာန်အာယတ်တော်များအထောက်အထားနဲ့တင်ပြတယ်အမှန်တရားကိုတင်ပြ အမှန်တရားကိုဆန့်ကျင်သူများအတွက်တော့ကြိုက်မှာပေါ့ဒါကကျွန်တော်လုံးပေါ့အဲ့ဒါကြောင့်အစ္စလာမ်သာသနာကိုတည်ဝင်ယုံကြည်တဲ့မွတ်စလင်အမျိုးသားအမျိုးသမီးများသည်မိမိတို့ယုံကြည်ထားတဲ့အီမန်ယုံကြည် စ္စလမ်သာသနာဝင်မွတ်စလင်မျိုးသားမျိုးသမီးတွေရဲ့ယုံကြည်ချက်အဓိကနံပါတ်1လာအီလာ ရာ48အာရတော်29မှာရှိတနည်းအားစူရာတစ်ခုခြားတယ်အာရတွေခြားတယ်အဲ့မုဟမ္မဒူရာဆူလူလာဆိုတာကတမန်တော်များတက်ရှိထေရှားတဲ့ကမှာအာရဗ်ကဘာမှာမုဟမ္မဒ်ဆိုတဲ့အမည်နဲ့ရှိနေတဲ့အမျိုးသားတွေအများကြီးအဲ့ဒီမုဟမ္မဒ်မဟုတ်ဘူးကျွန်တော်တို့လက်ခံတဲ့မုဟမ္မဒ် မုဟမ္မဒူရာဆူလူလာဆိုတဲ့အလရှင်မြတ်ရဲ့စီလွတ်တဲ့ရာဆူတမန်တော်မုဟမ္မဒ်ကိုလက်ခံအခြားမုဟမ္မဒ်မပါဘူးအဲ့ဒီအချက်နဲ့ချက်ကိုလက်ခံကောင်းပြီအဲ့ဒီအချက်နဲ့ချက်ကိုကျွန်တော်ပြန်လာသုံးသပ်အလရှင်မြတ်မှာအပလာအီလာဟာအီလာလောမုဟမ္မဒူရာဆူလူလာဆိုတာအလမအပအခြားကိုဝေရမရှိဘူးဆိုတာမှန်တယ် သဘောတရားပါဘာဒီပါကိုယ်ပဲအားသာယုံကြည်ခြင်းဆိုတာကအစနဲ့ပြောလို့လုံလောက်ပါလားစိတ်ထဲမှာရောလက်ခံလိုက်လို့လုံလောက်ပါလား စ္စလာမ်ဘာသာရေးဆိုင်ရာယုံကြည်တဲ့ အပြစ်ကိုရှိုင်းအာလို့အလားရှင်မြတ်ပြဥပဒေကိုယုံကြည်လက်ခံကြည်သုံးတဲ့စီမှာအစ္စလာမ်ဘာသာရေးဆိုင်ရာကိစ္စမှာအလားပြ သုံးရဘူးဆိုရင်အလောင်းရှင်မြတ်နဲ့ပတ်သက်တာပါဒါကျွန်တော်ပြန်ပြန်ပြန်ဒါကျွန်တော်ယုံကြည်ချက်တွေပဲကျွန်တော်ပြောတာလည်းအစမ်းနေပေါ့ကောင်းပြီခဏကျွန်တော်တို့အလားရှင်မြတ်နဲ့ပတ်သက်တာလူသားထဲမှာကြည့်လိုက်ဘာလို့လဲဆိုတော့အလားရှင်မြတ်စေလွတ်တဲ့ရသောတမန်တော်တွေကအလား ಅದಾನೆ ಬರ್ತದೆ ಫಲೋಡೆ ಅಲಾಶೀನ ಸೀಲುಡೆ ರಸುತಮ ನೋಡಿ ತಗಬೋಡು ಗಣಿ ಕಬಾಮ ನಾವು ಸೌಪುವಿನ ತಮ್ಮನ್ನು ಮೊಹಮ್ಮದು ರಸೂಲುಮ್ಮು ಸಲ್ಲಲ್ಲಾಹು ಅಲೈಹಿ ವಸಲ್ಲಂ ಪೂರ್ವಮ್ಯಾದಿ ಅಲ್ಲಾಹ್ ರಸೂಲ್ ತಮಾನ ಮೀರ ಅಲ್ಲಿ ರಸೂಲ್ ತಮಾನನ ಬರ್ತದೆ ಅಲ್ಲಿ ರಸೂಲ್ ತಮಾನವು ಮುಸ್ಲಿಂ ಸೋದುಮ್ಯಾ ಮುಸ್ಲಿಮ್ಯಾ ಆಲೌಲಕನ್ ಸೊ ದಿತಮಾನ ခံလို့ရမှာမရဘူးဒါတူရှိမီကိုဘီဘီရှိုင်းအောင်တောင်းလိုက်ညီဒီကိစ္စမှာလာပြီးရှိရိတ်လုပ်လို့မရဘူးတမန်တော်များကိုလက်ခံလို့နောက်တူကိုတမန်တော်ကိုလက်ခံတကယ်လို့တွဲဖက်ပြီးလက်ခံလို့ရှိမရှိစဉ်းစားပါကျွန်တော်ကအမိတ်တွေမပေးဘူးပေးနိုင်လို့မရှိဘူးကုရ်အာန်နဲ့အရှိတရားကိုသင်ပြတာ လူကြီးမင်းများရဲ့စိတ်ကြိုက်ဆုံးဖြတ်ပိုင်ခွင့်ရှိတယ်တမန်တော်မြတ်ကိုလက်ခံပြီးဆိုရင်အဲ့ဒီတမန်တော်ကိုလက်ခံတကယ်လို့တော့တစုံတယောက်ကိုလက်ခံဖို့လိုမလို့ဟောဆုံးဖြတ်အလကားတော့ဘာနဲ့မှလာမတွဲနဲ့ဆိုတာဟုတ်ပြီဒါဆိုရင်တမန်တော်ကိုလက်ခံတယ်ဆိုတာနဲ့ပြီးသွားပါလားမပြီးဘူး တမန်တော်မြတ်ရဲ့ဘဝတည်ဆောက်တဲ့စနစ်တမန်တော်မြတ်ရဲ့ပြောဆိုဒီတိုင်းကျင့်သုံးတဲ့စနစ်ကိုကျွန်တော်တို့ကလေ့လာပြီးတော့အဲ့ဒီအတိုင်းကိုယ်လည်းလက်တွေ့လိုက်နာကျင့်သုံးတာဝဘနာအမန်နာဘီမာအန်ဇတ်တာဝတဘာနောရဆူကျွန်တော်တို့အလာဂရီပေးတယ်လေကျွန်တော်တို့အလာချဥပဒေကိုယုံကြည်ပါတယ်တဲ့အလာတို့ရဆူတမန်တော်လမ်းတွေကိုကျွန်တော်လိုက်ပါတယ်လို့ပြောတယ်လက်တွေ့လိုက်တာကျင့်သုံးအောင်ဟုတ်ပြီ ဒါဆိုရင်ဂဏိဟာဒီဟာကတမန်တော်မြတ်ရဲ့ဆွန်နဲ့တော်ပါဒေါက်တာကြီးကပြောမှာနော်ဟာဒီဟာကတမန်တော်ဆွန်နဲ့တော်ပါတမန်တော်ကြည့်ကြုံခဲ့ပါတယ်ပြောတာနဲ့ကျွန်တော်တို့လက်ခံရမှာတော့မရေးလိုက်ရမှာโอเคကျွန်တော်တို့ကစီစဉ်ရမှာ အမှန်တကယ်ပဲတမန်တော်ဒါပြောခဲ့တာအမှန်တကယ်ပဲတမန်တော်ဒီတိုင်းနေခဲ့တာလားဟုတ်တယ်လားဟုတ်တယ်ဆိုရင်ကျွန်တော်လက်ခံရမယ်မဟုတ်ဘူးဆိုရင်တော့ပြဿနာမလောက်ပါနဲ့အသာလေးပြေတာဒါဆိုရင်ဒါကတမန်တော်ဆုံးတဲ့တော့တမန်တော်ဒီလိုပြောခဲ့တယ်လို့ပြောရင်ကျွန်တော်တို့မှာစီစစ်ဖို့တာဝန်ရှိတယ် ဝန်ရှိတယ်တကယ်တမန်တော်ရဲ့စံပုံစံတွေလည်းပါခြင်းပါပါလေဟုတ်မလားတော့အရန်ပြင်နေတာစစ်စစ်ရဘာကြောင့်လဲဆိုတော့အလောရှိမြတ်ကကုရ်အာန်ကျောင်းရဲ့ဆူရာနံပါတ်33အာယတ်တော်27မှာယခုလိုညွှန်ကြားတာပဲလကဒ်ကာနာလကုမ်ဖီရာဆူလ illah ရဖို့အသေးလို့အတွက်ဘဝတည်ဆောက်တဲ့စီမှာအကောင်းဆုံးစံနမူနာစနစ်တည်တဲ့ဘုရားထာမှာလဲဖီမူဟမ်မက်လို့မတုံးဘူးနော်အဲ့ဒါသတိထားမယ်နော်ဘုရားရှင်မှာလဲဖီရာဆူလ်လာအလ္လာဟ်ရဲ့ရဆိုလ်တမန်တော်စံကိုပြောတာအဲ့တော့တမန်တော်ဒီတမန်တော် နီးလေးလာတဲ့နီးအီမန်နဲ့မယိုင်တော့ဘယ်လိုကာကွယ်ရမလဲဆိုတဲ့နီးကုရ်အာန်မှာပါတယ်ကုရ်အာန်ကျမ်းမှာမပါဘူးဆိုတာဘာမှမရှိဘူးလိုနေတယ်ဆိုတာဘာမှမရှိဘူးလိုနေနောက်တာကျမ်းနေတမန်တော်တွေလာမယ်မရှိဘူးအားလုံးဒီမှာရှိတယ်ကောင်းပြီအဲ့တော့တမန်တော်မြတ်စံဒီ ကမ္ဘာလူသားစုတရားလုံးအတွက်အဓိကအကြတဲ့အတိအကျတဲ့စာနမူနာဆိုရင်တမန်တော်ရဲ့ဘဝတည်ဆောက်တဲ့စနစ်ကိုကျွန်တော်တို့ယုံကြည်ရုံနဲ့မရပဲလက်တွေ့လိုက်တာဖြစ်တော့ပေါ့ပြီအခုကျွန်တော်တို့ပြောမယ်စာအုပ်တွေရေးမယ်ဒါဟာတမန်တော်စာမှာတမန်တော်ပြောခဲ့ပါတယ်ဆိုပြီးကျွန်တော်ရှိစိတ်ဘာဖြစ်လို့လဲဆိုတော့ တမန်တော်မြတ်ရဲ့စံဒီဘယ်စာအုပ်မှာရှိပါလဲဘယ်ကျမ်းတော်မှာရှိပါလဲဒါသူတို့ရှာဗုဒ္ဓအကျမ်းများကိုဖွင့်လိုက်ပါစူရာအခန်းနံပါတ်9အာယတ်တော်203ကြည့်လိုက်တမန်တော်မြတ်ကိုအလာက ညာခိုင်းတယ်ကျွန်တော်ရဲ့တက်တမ်းမှာကျွန်တော်လိုင်းနာကြိတ်သုံးတဲ့စနစ်ဒီဘယ်စနစ်ဖြစ်တယ်ဆိုတာကိုကြိညာခိုင်းတာဆူရာကနဲ့အိုက်တော့နိုင်ရတော့ all all အသေးတမန်တော်လူတွေကိုကြ နာကြည်သုံးပါတယ်တဲ့အဲ့ဒီဝဟီဒီဘယ်ကလာတဲ့ဝဟီလဲမေရောဘီကျွန်တော်ကိုပြုစုပြောတော်တဲ့အလားရှိမြတ်ရဲ့ပြထမ်းတဲ့ဝဟီအပေါ်မှာကျွန်တော်အသေးချာလိုက်နာပဲကာမန္တော innama attabi'u ma yuha ilay ကျွန်တော်ချံကိုကျွန်တော်ကိုပြုစုပြုတော်မြတ်အလရှိမြပြထမ်းတဲ့ဝါဟီအပေါ်မှာဥပဒေလမ်းညွှန်ချက်အပေါ်မှာကျွန်တော်အသေးအချာကြင့်သုံးခဲ့တယ်။ဒါဆိုတမန်တော်ကြင့်သုံးခဲ့ပြီဆိုကုရ်အာန်မှာအသေးအချာပါရမယ်။ဒါကျွန်တော်ကုရ်အာန်ကိုထောက်ပြဆက်ပြောတယ်။ဟာ Tasairu min rabbikum အဲ့ဒီဟာပါလေအခုအသင်တော့ကျွန်ုပ်တင် အဲ့လိုလုပ်တာရှုံးရမယ်ဟုတ်ဒါဆိုရင်တမန်တော်စာကျွန်တော်တို့တွေလာအီလာအီလလာမုဟမ္မဒူရာဆူလူလာကိုယုံကြည်လက်ခံကျင့်သုံးပြီးဒီနောက်ဘာတွေပါနေလဲသတိထားမိလားဟုတ်တမန်တော်မြတ်ကိုအလာရှိမြတ်ကကြီးညာခိုင်းတယ် ဆူရာနံပါတ်42အာယတ်တော်55ဝန်ကမနောဘေတူရကိုကြည့်တာအာမန်တူဘီမာအန်ဇလလ္လာဟ်မင်ကီတာဘ်ငါကိုယ်တော်ယုံနဲ့ကြားပဲကြားနဲ့သိလာတယ်ကမနောမင်းချင်းညာလိုက်အာမန်တူဘီမာအန်ဇလလ္လာဟ်မင်ကီတာဘ် ဘာကိုယ်တော်ယုံကြည်တဲ့ကျမ်းဒီအလာရှင်မြတ်ထာမပြထားခဲ့တဲ့ချပေးတဲ့ကျမ်းကိုယ်သာလေကျွန်တော်ယုံတယ်ဆိုတာပြောလိုက်ပါအဲ့ဒါမှမဟုတ်ဆုံးကျွန်တော်ယုံတဲ့ကျမ်းဒီပါကျမ်းဟုတ်ဘူးတင်ဟုတ် တမန်တော်ခံငါရှင်ပြထမ်းတဲ့ချမှတ်တဲ့ဟာဒီကုရ်အာန်ဒီဘီလ်ဟော့ကောစာလေဆုံးတတန်တလျှောက်လုံးကီယာမတ်တိုင်အောင်တိကျမှန်ကန်တဲ့အမှန်တရားဖြစ်တယ်ဆဟီမဟုတ်ဘူးနော်အင်နာအန်ဇန်နာရိုက်ကလ်ကီတာဘာဘီလ်ဆဟီမဟုတ်ဘူးနော်ဘီလ်ဟော့ကော အဲတတ်တက်လုံးမှမှာကဲမဲ့ဒီမှမှာအဲ့ဒါကိုမင်းငါချဒါကြောင့်ဘူးပဲလိတ်တာကိုမှာဘိုင်းနနာလူရာနေနဲ့ပတ်သက်တဲ့လူတွေနဲ့ပတ်သက်တဲ့အချက်လဲအကြောင်းရတယ်တကုတ်ခုပေါ်ပေါက်လာတော့အတင်ဆုံးဖြတ်တော့မယ်ဆိုတာကုတ်အတင်ဆုံးဖြတ်တော့မယ်ဆိုရင်ဘယ်ပုံစံနဲ့ဆုံးဖြတ်မလဲ ဘယ်ဆောင်လဲဆုံးပြတမန်တော်ကပေါ်မှာဆောင်လို့ရှိဘယ်ပုဂ္ဂိုလ်ကလဲအစ္စလာမ်ဘာလဲဆိုင်မှာကြော်ကြားတဲ့မကြော်ကြားတဲ့ပုဂ္ဂိုလ်ရှိဘယ်ပေါ်သာဆောင်ပြမလဲလေတာဟူမာဘိုင်နနာစ်ဘီမာအရောကလ်လောအသိမောပြည်သူပြည်တော်နဲ့အလားရှိမြတ်ကအသိကိုဘယ်လိုဥပဒေညွှန်ကြားတယ်အဲ့ဒီညွှန်ကြားချက်နဲ့အညီအသေးဆုံးပြ မိမိစိတ်ကြိုက်ဆုံးဖြတ်ပေးမရှိဘူးမိမိပတ်ဝန်းကျင်အကြိုက်ဆုံးဖြတ်ပေးမရှိဘူးအခြားအခြားသောထင်ကျော်ကြားပညာရှင်များရဲ့အကြိုက်ရဲ့ဆုံးဖြတ်ပေးမရှိဘူးဘယ်အစင်လာတစ်ခုပေါ်မှာလဲဆုံးဖြတ်ပေးမရှိဘူးဒီမှာအရောပေါ်တော့အလာညွန်ကြားတဲ့အတိုင်းအသေးဆုံးပြရမယ်ကုရ်အာန်ကျမ်းရအတိုင်းဆုံးပြဒါတမန်ဆုံးပြဒါကြောင့်အလာက ဆူရနမ9အာရတော်44မှာဆက်ပြောတယ်ဆက်ပြောတယ်ကျွန်တော်တို့အီမန်နေအီမန်နေယုံကြည်ချက်ဝမလမ်ယာကုမ်ဘီနာအန်ဇလောအကယ်၍များမိတူဆိုမိဒီနိုင်ငံသားဆိုမိဒီခေတ်ကာလမှာဆိုအစ္စလာမ်ဘာသာရေးဆိုင်ဆုံးဖြတ်လို့ဆိုအလာရှင်မြတ်ပြ ပါဆိုကုရ်အာန်ပဲအဲ့ဒီကုရ်အာန်နဲ့မဆုံးဖြတ်ဘူးဆိုရင်အလ္လာဟ်ဥပဒေနဲ့မဆုံးဖြတ်ဘူးဆိုရင်တဲ့အလ္လာဟ်ဥပဒေအပြင်ကနေပြီးတော့ဆုံးဖြတ်မဆိုရင်တဲ့အဲ့ဒီလူတွေကအလ္လာဟ်ဘာသာမှတ်တယ်ဖာအူလာအီကဟူမူလ်ကာဖီရူအဲ့ဒီလူတွေအားလုံးကအလ္လာဟ်နဲ့အလ္လာဟ်ဥပဒေအလ္လာဟ်တမန်တော်ကိုငြင်းဆန်တဲ့ကာဖီတွေပဲဖြစ်နေ ဘာလဲဒါကပါလေတမန်တော်နဲ့ဆက်နွယ်နေတဲ့ကိစ္စလာအီလာဟ်အီလာမောမုဟမ္မဒ်ရဆူလ်အလာလာဟူနာကြာတာပြီဒီပါတဲ့အလာနဲ့ပတ်သက်တယ်တမန်တော်နဲ့ပတ်သက်တာတမန်တော်ဘယ်လိုပုံဖော်ခဲ့လဲတမန်တော်ဆွန်နာတမန်တော်ဆွန်နက်တော်တမန်တော်ဆွန်နာတမန်တော်ရဲ့ဘဝတိကျတဲ့စနစ်ကြီးဘယ်မှာလဲ တမန်တော်ဒီကုရ်အန်တိုင်းဒီမှာကုရ်အန်ကိုစတင်ပြီးဘယ်တော့မှမပြောမဆိုမ ဟုတ်ပြီအဲ့တော့အဲ့ဒီကုရ်အာန်ဒီအလာနဲ့ပတ်သက်တယ်အလာချတယ်အလာကမေးဖို့မေးတယ်ဆူရာနမလေးအာယ82ခုနှစ်မှာပြောတယ်ဝမနာစတကူမီနမောဟီဟာဒီဆာအလာဇီယာပြရတဲ့ဟာဒီစ်နဲ့ကိုပုံပြီးကောင်းပြောမယ်လို့မင်းတို့ကရှိလားရှိလားအရှိလည်းရှိမှာပေါ့ဗျာကျွန်တော်ကတော့တိတ်တော့ဟိုစာပေဖတ်တာအားနေနော်ဟုတ်ပြီ အဲဒါကလူကြီးမိသားဆုံးပြပါဝမနစတကူမီနလောဟီဟာဒီသ်အလ္လာဟ်ပြဥပဒေတဲ့အဲ့ဒီအလ္လာဟ်ရဲ့ဟာဒီသ်တဲ့ကိုပို့ပြီးတော့မှအောင်ပြောမယ်ရှိသလားဒေတာကြီးပေါ့ရှိတယ်ရှိမှာပေါ့အဲ့ဒါကလည်းဟုတ်ပြီထားလိုက်ကုရ်အာန်ဆူရာနံပါတ်90နဲ့9အာယတ်တော်50ထိလိုက် فبأي حديث بعد တွေမဟုတ်ဘူးအယ်ကုရ်အာန်ဟောတယ်လေနာကုရ်အာန်ဒီလူသားသူတရားလုံးနဲ့ချတယ်ကုရ်အာန်မှာပါတဲ့ဥပဒေဒီလူသားအလုံးနဲ့ဆိုင်တယ်ဟုတ် أما بهذا الحديث أنتم مذهبون هذه قرآن حديث مذهبون အဲ့ဒီကုရ်အာန်ဟာဒီစ်အပေါ်မှာအသင်တို့ကပြက်ကချော်နဲ့ မခန့်လေးစားနဲ့လုံနေကြတာနော်မခန့်လေးလုံနေကြတာလုံတဲ့လူရှိလို့လည်းအလားမေးတာဟောဟုတ်တယ်မလားအဲ့ဒါမှကိုမပါဘူးကြိုးစားအောင်နော်ပေါ့ပြီအဲ့ဒါလို့ဆိုရင်ခဏကျွန်တော်တို့ယုံကြည်တဲ့လာအီလာအီလာမုဟမ္မဒူရဆူလူလာဆိုတဲ့ကုရ်အာန်ဆူရာ၄ ခွန်အာယတ်၁၉ကုရ်အာန်ဆူရာ48အာယတ်29နဲ့တိုက်ညီတယ်ဒီယုံကြည်ချက်ဒီကုရ်အာန်နဲ့တထထဲကြလက်တွေ့ကြည့်သုံးတဲ့ဒီမှာဒီယုံကြည်ချက်နဲ့ မိမိယုံကြည်ချက်အားနဲ့လာမယ်ကုရ်အာန်ကျမ်းမြတ်နဲ့မပတ်သက်ဘူးဆိုရင်ကုရ်အာန်ကျမ်းမြတ်နဲ့ဆန့်ကျင်လာမယ်ဆိုရင်ပြုတ်ပြင်းဖို့ကျွန်တော်တို့ကအချိန်ရှိသေးတယ်အဲ့ဒါလောက်မရဘူးလာမဲ့မျိုးဆက်တစ်တည်းအတွက်အဲ့ဒီအီမန်ကိုထိမ့်သိမ့်တဲ့စနစ်ကိုကြိုတင်ကာကွယ်တဲ့စနစ်ကိုလည်းကျွန်တော်တို့ အကောင့်တွေပေါ်ဆောင်ရွက်ဖို့ကျွန်တော်တို့အားလုံးမှာတာဝန်ရှိတယ်အဲ့တော့ကျွန်တော်တို့ရဲ့ယုံကြည်ချက်တွေနဲ့ကျွန်တော်တို့ခဏကြည့်တော့နေတာတိုင်းမျိုးရှိတာရှိမှာအားလုံးတော့လွယ်မှာပေါ့ရှိမှာဒါပေမဲ့ဗစမှာရှိမှာလားလက်တွေ့မှာရှိမှာအဲ့ဒါပဲကျွန်တော်တို့ကဟုတ်လားအဲ့တော့ခဏကျွန်တော်တို့ရဲ့တက်တမ်းမှာ ရှင်မြတ်ရဲ့ကျေးဇူးတော်နဲ့ကုရ်အာန်ကျမ်းမြတ်ရှိတယ်အဲ့ဒီကျမ်းကြီးကိုတက္ကပါလုံးဖတ်တယ်မွတ်စလင်အိမ်တွေမှာမိုးလင်းတာနဲ့အဲ့ဒီကုရ်အာန်ဖတ်တဲ့အတန်ကြီးကြားရတယ်အမျိုးမျိုးဖွင့်ကြတယ်လပိတ်ဆိုင်လည်းဖွင့်တယ်ကိုရဆိုင်လည်းဖွင့်တယ်အိမ်ဒီမှာလည်းဖွင့်တယ်အမှန်ကောင်းတယ်ဘာတခုမှနားမလည်အောင်ဖွင့်တယ်ဘယ်အချက်လက်ကောင်မှ လိုက်နာကျင့်သုံးခြင်းမရှိဆိုရင်မရှိဘူးဆိုရင်အဲကောင်းပါ့မလားနားလည်အောင်မကြိုးစားတင်ဘူးလားတတိတာပြောမှာနော်ကရာပြိုင်ပွဲကြီးလောက်တဲ့အယံကောင်းတယ်အဲ့ဒီကရာမှာဘာတွေပါလဲဆိုတာကိုဘာဖြစ်လို့မပြောကြတာဟုတ်မလားဟုတ်ကဲ့အဲ့တော့ကျွန်တော်တို့တွေဟာအလံကြီးစုတော်နဲ့ ကျွန်တော်တို့အလားဆိုတာကိုလည်းဓာတ်ရိုက်ဒီမျက်စိနဲ့မတွေ့ရဘူးတို့တော့ပညာမျက်စိနဲ့ကြည့်အလားကိုနေရာတိုင်းမှာတွေ့ဟုတ်လို့လားဟုတ်တယ်ဟူဝလ်အဝလဝဇာဟီရဝလ်ဘာဒ်အလားကထင်ရှားရှားလည်းရှိတယ်နော်တာမန်မျက်စိနဲ့ကြည့်တော့အကွယ်မှာရောက်သွားမယ်နော်အဲ့တော့ဘာမျက်စိနဲ့ကြည့်မလဲပညာမျက်စိနဲ့ကြည့်မယ် ညာတတ်ရမယ်အလတ်ရဲ့ဖန်ဆင်းမှုဆိုင်ရာတွေကိုလေ့လာရမယ်ခေပညာတွေတတ်ရမယ်ယောဂဗေဒဇီဝဗေဒအနဝဗေဒဘူမိဗေဒစัจ java ဗေဒခန္ဓာကိုယ်ဗေဒအကုန်လေ့လာမယ်အဲ့ဒီထဲမှာအလတ်ကျေးဇူးတော်တွေရာလုံးကြီးရှိတယ်အဲ့တော့ကျွန်တော် သုံးလို့မကုန်လမ်းညွန်ချက်မကုန်အကုန်အကုန်တဲ့လုံလောက်တဲ့ကြံကြီးလက်ခံထားရတာနဲ့ဘာမှမသိအောင်ဖတ်မလားဘာမှမသိအောင်သင်နေတဲ့ကျောင်းတွေကိုဒီတိုင်းလက်ခံပါလားအမေတော့ကြက်တော့မလို့အဲ့ဒါမှမသိတော့ဘာမှမတတ်ဖြစ်ဘူးအဲ့တော့နားလည်အောင်သင်တဲ့စနစ်ကိုကျွန်တော်တို့မလုံနိုင်ဘူးလား လုံးနိုင်လုံးနိုင်တဲ့လူတွေကိုရောကျွန်တော်တို့အာမပေးသင့်ဘူးလားကျွန်တော်တို့ရဲ့မျိုးဆက်တွေကိုငွေကြေးပစ္စည်းဥစ္စာတွေပေးခဲ့တာထက်ကိုအလလမ်းညွှန်ရဲ့ကုရ်အာန်ကိုသိအောင်သင်ပေးတဲ့အမွေတွေကိုပေးဖို့ရောအစီအစဉ်များရှိပါလားအဲ့ဒါလေးတွေ ပြန်လဲပြီးတော့သုံးတတ်မယ်မိမိယုံကြည်ထားတဲ့အီမန်ယုံကြည်ချက်ကိုပြန်လဲသုံးတတ်ပြီးတော့ငါတို့နေတာငါတို့ယုံကြည်တာနဲ့ကိုက်ညီမှုရှိရဲ့လားဆိုတာကိုပြန်လဲသုံးတတ်မယ်ကုရ်အာန်ကျမ်းမြတ်နဲ့မှတ်ကြောက်တင်ရမယ်နော်တခြားစာအုပ်နဲ့တင်တော့ကိုက်ညီတစ်ထပ်ပဲဖြစ်နေတယ်ကုရ်အာန်ကျမ်းမြတ်နဲ့မှတ်ကြောက်တင်လိုက်တဲ့အခါမှာမိမိယုံကြည်တာမှန်ပေမဲ့လို့ မိမိလက်တွေလုံတာဟာတွေဟာမှန်ရဲ့လားမှားနေလားဆိုတာကုရ်အာန်ကျမ်းမြတ်ရဲ့မှတ်ကြောင်းနဲ့စိတ်လိုက်ရောအကောင့်တဲ့ပေါ်လာမှာဖြစ်ပါတယ်ယုံကြည်ချက်ဆိုတာနံပါတ်1အရေးကြီးဆုံးပါဒါကြောင့်မို့မိမိယုံကြည်ချက်တွေကိုပြန်လဲစဉ်းစားသုံးသပ်မယ်လူကြီးမိများကိုပြောနေတယ်လို့ထင်ရပြီမဲ့လို့အမှန်တကယ်ကျွန်တော်ကကျွန်တော်ပြောတယ်ကျွန်တော်ကအကျိန်လေး သုံးတတ်တယ်နော်မိမိယုံကြည်တာမိမိတဲ့လုံးတာပေါင်းဝင်တုံတာအများနဲ့လေးလာဒါဆိုရင်ကျွန်တော်တို့ရဲ့နောင်ရေးစိတ်ချရမယ်ဒါမဲ့မျိုးဆက်တစ်တွေကိုအီမန်ပြည့်စင်မဲ့ယောဂါဆိုးတွေမဝင်အောင်ကျွန်တော်တို့ဘယ်လိုကာကွယ်ရမလဲဆိုတဲ့ကိစ္စတွေကိုကျွန်တော်စဉ်းစားရမယ်အဲ့ဒါကိုအကောင့်တွေပေါ့အဲ့ဒါမလို့ကျွန်တော်တို့ရည်ရည်ချက်တွေကို ပြန်လည်လေ့လာသုံးသပ်ပြီးတော့မိမိယုံကြည်ချက်နဲ့မိမိရဲ့စနစ်ဟာကိုက်ညီမှုရှိမရှိကုရ်အာန်ကျမ်းမြတ်ရဲ့မှတ်ကြောင်းနဲ့ပြန်လည်စီစစ်ကြပါလို့ကျွန်တော်ပြောကြားရင်းနဲ့ကျွန်တော်ရဲ့ပထမပုံပါကျွန်တော်ရဲ့